ဒီနေ့ကနိစ္စဒုက္ခအနတ္တရှင်းတဲ့တရားတွေဟာအမိသာကွဲတယ်တခုတည်းပါပဲဆိုတော့အနိစ္စဆိုတာလည်းယုံနာဒုက္ခဆင်းရဲဆိုတာလည်းယုံနာပတ္တမပါသူပါဠိဘာသာဖြစ်နေတဲ့အဲလည်းပဲယုံနာပဲဆို စိစ္စဒုက္ခအနတ္တတရားတွေဟာယုံနာတရားတစ်ခုတည်းဖြစ်တယ်လို့သူတို့ပေါ်ပြီးတော့ပြောကြတယ်မမြဲတဲ့စိစ္စလက္ခဏာဆင်းရဲတဲ့ဒုက္ခလက္ခဏာနဲ့ကိုယ်လိုတိုင်းဖြစ်အတ္တမဖာအနတ္တလက္ခဏာလည်းပဲဒီတိုင်းပါပဲအကုန်လုံးဒုက္ခနာတရားတွေမှာပြန့်နှံ့ပြီးတော့ကြီးနေတဲ့ ပါဠိလိုအာခါရပေါ့အာခါရဆိုတာအခြေလေအချင်းရပေါ့ဒါပြောပေါ့အမအသာပေါ့ဘုရားဖြင့်သွားယူမှာဆိုလို့ရှိရင်သူ့မှာအမတ်သားလေးပါတာအဲ့ဒီအမတ်သားလုံးဝမဟုတ်ဘူးဆိုတော့သူ့မှာရှိအမတ်သားလုံးဝအမတ်သားရှိတဲ့ဟာ နွားခြေခွကြီးခေါ်တာပေါ့ဟိုအားဖြင့်နွားချားနေတဲ့နွားဒီကြောက်ကလေးအဝါကြောက်ကလေးအမဲကြောက်ကလေးဆိုတာအများကြီးပေါ့အဲဒီကြောက်ကြောက်ကလေးတွေကြည့်ပြီးတော့နွားချားဆိုရတယ်လို့ပေါ့ဘယ်လိုမြဲတာရှဲတာသိုးတိုင်းဖြစ်တဲ့အမှသားလေးတွေကြည့်ပြီးတော့သုဒ္ဓါကြီးဟာ ဒီလိုသဘောရှိရဲဆိုတာပေါ့လေအမှန်သားကိုပေါ်ပြီးတော့ပြောတော့အမှန်သားကိုလုံးလာမဟုတ်ဘူးပေါ်လို့ပြောလို့ရှင်းရတဲ့လက္ခဏာလုံးလာမဟုတ်ဘူးအထယ်ကိုမဟုတ်ဘူးအတ္တမဘာသူ့ခါးဒီဘာသာဖြစ်နေတဲ့သဘောနဲ့ဒါလေအမှန်သားအရှင်းရပဲသူကလုံးလာအထယ်ကိုမဟုတ်ဘူးဘောမှာရှိတဲ့အမှန်သား ငါကိုယ်ရည်ရတတ်တာသူ့ရှိတဲ့အမှတ်သားတတ်တာငါကိုယ်ရည်နဲ့အမှတ်သားတရားစီတယ်ငါကိုယ်ရည်ဒီပဲလေအမှတ်သားကိုအမှတ်သားစီရင်ငါကိုယ်ရည်မဟုတ်တရားစီတယ်ကုလဘယုနာအမြဲရှိတဲ့သဘောပဲခေါ်တဲ့သဘာဝလက္ခဏာကျုံ့တရားတွေကနွားကိုကြီးနဲ့ ပို့ပြီးတော့ပြောက်ပေါ်လို့ပြန်လို့ရှင်းရသဘောတိုက်ပြီးရှင်းနေတယ်အမှတ်သားအာဇာရာလေးတွေကတော့အမှတ်သားပဲဒီတော့သုဏတိဝလင်သက္ကနာ၃ပါးမဟုတ်ဘူးသက္ကနာ၃ပါးဒီဝလင်ယုံနာမဟုတ်ဘူးယုံနာကတခြားအမှတ်သားတခြားကြီးသို့တော့ဒီအမှတ်သားလည်းပဲ ယုံနာပေါ်မှာထိရှားတဲ့အမှတ်သားဆိုတော့တကယ်ယုံနာနဲ့မကင်းဘူးဆိုတော့အဲ့ဒါလေးတွေတော့နားလည်ထားပါလားယောဂီများကိုယ်ရဲ့ပေါ်ရပေါ်ရဒီလိုလက်ပြီးလို့ရှိတဲ့အခါမှာတခါခါယုတ်ကြည့်တခါခါနံတိတခါခါမယုတ်ရနာမရှိမနှောဘောလို့ ဆက်ဆက်ဆက်ဆက်ပြီးပါတော့ဒီလိုကြည့်တဲ့ခိုက်တာမှာတော့တကယ်ရှိကိုခွဲပြားကြည့်လို့ရှိရင်တကယ်ရှိမမြင်တော့အပေါ်ရထည့်ရတော့အတ္တဇီဝတာသိရှိတဲ့ကောင်းလေးဆိုငါပဲသူပဲယောက်ျားပဲမိန်းမပဲဆိုတော့အဲ့ဒီလိုပဲထင်မှတ်ပါလားရှိရှိတိုင်းမြင်သွားပြီဆိုလို့ရှိရင်တော့ဘုရားငါလည်းမဟုတ်သူလည်းမဟုတ် မိမလည်းရုပ်နောက်ယောက်ျားလည်းမဟုတ်ဇီဝတအသက်ရှင်တဲ့အကောင်လည်းမဟုတ်ဘူးလေအဲဒီမှာယုံနာတော့အခွဲပြီးပြီးတဲ့အခါအတ္တဒိဋ္ဌိဆိုတော့အဲဒါအလိုလိုကိုယ်ဟာသွားတာသို့တော့အဲ့ဒီအပိုင်းအထိရတော့ယုံနာတဘာဝပဲကြည်သေးတယ်ယုံနာနဲ့အတိတ်ဖြစ်နေတဲ့အပိုင်းပဲကြည်သေးတယ် စပေါ်လာတဲ့အပိုင်းနဲ့အဆုံးသတ်သွားတဲ့အပိုင်းမမြင်သေးဘူး။ဒါမလို့သူ့ဝိပဿနာဉာဏ်လို့မဆိုရသေးဘူး။ဆက်ပြီးတော့ရှုတဲ့အခါမှာအကြောင်းနဲ့အကျိုးနဲ့သူ့အကြောင်းနဲ့သူ့အကျိုးနဲ့ပေါ့လေတွဲတွဲတွဲတွဲပြီးတော့ဖြစ်တာတွေ့ပြီဆိုရင်ကြောင်းပဲဖြစ်တာမဟုတ်ဆိုတာပေါ့လေ။ဒီဝတ္တရားကြီးကျင်းသွားတယ်။ ဒီလိုကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းပဲသူကြောင်းနဲ့သူကျိုးနဲ့ဒီလိုပဲဆက်ဆံပြီးတော့ကြည့်သွားတော့ဒီထဲမှာသူကြောင်းနဲ့သူကျိုးဆက်ဆံဖြစ်ပုံမသိတော့ပန်သိစီမဟာဇမကြီးထည့်ရလိုက်တာခေါ်အကြောင်းနဲ့ကျိုးနဲ့ဒီတော့အကြောင်းပဲဖြစ်တယ်ဆိုပြီးအစွဲသူเจ้าနဲ့သူဆိုကြည့်ခေါ်တာတန်ရှိရှိဇမာကြီးဆိုတဲ့အစွဲပါလေဆရာကြီးကျင်းသွားတယ် ကျောင်းဆိုးနှောင်းကအကွဲကြီးကတန်တရားကင်းကွာတဲ့တန်တရားဆိုတော့ယုံမှားတယ်ပေါ့။ခင်ခါလည်းခေါ်ပါတယ်။တတိပိုင်းရှိရလည်းပဲဒီကနေ့ပေါ်လာတဲ့အာယုံရဲ့အစနဲ့အလယ်ပိုင်းဒီနှစ်ပိုင်းမှာ ဘယ်လောက်ပဲကြည့်ရတာအထူးအဖြစ်ကိုယ်တွေကပေါ်လာလေးတွေပေါ့လေချက်ကလေးပေါ်လာအစာလေးလည်းကြည့်ရင်အဲ့ဒါလေးမှတ်နေအဲ့ဒါလေးအဆုံးသတ်ရင်တခြားတနေရာတော့တော့ပေါ်လာအဆုံးသတ်တဲ့ပိုင်းမင်းမကြည့်သေးဘူးအစာပိုင်းနဲ့အလယ်ပိုင်းတရားပဲဖြတ်နေနေတာ ဟိုအာယုန်ဝဲလေးတွေများဆိုဒီလိုပဲအာယုန်ဝဲတွေလောကထင်တတ်တယ်စိတ်ထဲမှာလာပြီးတော့ထင်ဟတာပါလေတခုစိတ်ထဲမှာမြင်ကွင်းလေးတွေပေါ်လာတယ်စိတ်မှတ်တာမြင်တယ်မြင်တယ်စိတ်ဓာတ်လေးမှာအဆုံးသတ်ကြည့်တခြားမြင်ကွင်းလေးကစလာကြတယ်စာမြင်တယ်မြင်တယ်လည်းမှတ်ရကြတယ်အဲ့ဒီလိုနဲ့ပဲဒီအတိအကျပေါ်တဲ့ဟာတွေကိုလည်းလည်းပြီးတော့ရှင်းရနေပြီးတော့ စနဲ့အာယုံရဲ့အစနဲ့အလယ်ပိုင်းဒါတော့ဒါပြည်အဆုံးပိုင်းမတွေ့သေးဘူးဒါပေမဲ့လို့အကြောင်းနဲ့ဆိုတဲ့ဒီအကြောင်းနဲ့ဒီကျဆက်ဆက်ပြီးတော့ကြည့်ကြည့်သွားတော့သံဃာတွေတော့ခင်းလာတယ်ဥပဒနာညာတော့မဟုတ်သေးဘူးသူတို့ကိုယ်နဲ့ကဥပဒနာညာမဟုတ်ပြီမဲ့ဥပဒနာညာဖြစ်ဖို့ရာအတွက်ဒါကအခြေခံပဲဒါမပါပဲနဲ့တော့ဥပဒနာညာဖြစ်ဖို့မရှိပါဘူး ဒီတော့ဆက်လက်ရှိရပါလေအဲဆက်လက်ရှိလို့ရှိအောင်သိကြောင်းလို့ပြီးတော့ဖြစ်နေတော့လေပေါ်ပေါ်လာအစပေါ်တော်လည်းဒီမှတ်တဲ့အဆုံးသတ်တော်တော်လည်းဒီနောက်အသေးသေးပေါ်တော်လည်းဒီမှတ်လိုက်လို့ရှိရင်အဆုံးသတ်တော်တော်လည်းဒီအဲဒီဘက်မှာအဆုံးပိုင်းရင်လာတာပါဆုံးပိုင်းရင်လာတဲ့အခါကျတော့အော်မမြဲပဲကိုသာပါလို့ဒီဒီလေးရလာတာ ရှိမှဒီထဲမှာကွယ်ကြောက်သွားတာကိုဆုံးတတ်သွားတာကိုတွေ့မှစိတ်ဓာတ်ဝိပဿနာဉာဏ်ဖြစ်တာဟောတယ်မှာဟွန်းအဲဒါကကြောက်လက်ကျုပ်ကြည့်ပြီးဆက်ပြီးတော့မှတ်တဲ့အခါမှာအောင်ပြည့်အပြည့်ဆက်အောင်ပြည့်အပြည့်ဆက်ကုပ္ပိရှိပြီးတော့ကုပ္ပိဖြစ်သွားတဲ့အပ္ပယောတဲ့အခါကျမှနိစ္စဝိပဿနာဉာဏ်ဖြစ်တာပါ အဲလိုဖြစ်လာပြီဆိုလို့ရှိရင်ရဲတယ်ဆိုတဲ့အဆွဲမရှိတော့ဘူးငါကတော့အဆုံးတတ်တဲ့အပိုင်းမမြင်သေးတော့ရဲတယ်ဆိုတဲ့အဆွဲကတော့ရှိနိုင်တယ်ဆွဲလဲဆွဲနိုင်တာပါပဲဆိုအဆုံးတတ်တဲ့အပိုင်းလေးကကြီးသွားပြီဆိုလို့ရှိရင်ပါစေကြီးကိုယ်လေးကယုံနာတရားတွေဟာမမြဲတဲ့တရားတွေပဲဆိုတာရှင်းသွားတယ်အဲဒါကိုပဲ မြတ်စွာဘုရားကအနိစ္စဥပဒနာဘာဝင်တော့သုခဆင်အဲအနိစ္စဘာဝင်တော့ဟာသုခဆင်ညာပတ်ကြပြီပေါ်ပေါ်ရအောင်လေရှုလို့အောင်ပြအသိစိတ်ပုံလေးကြည့်ပြီးဆိုလို့ရှိရင်လက်ကျဆင်ညာဆိုတာကလက်ကျဆင်ညာဖြစ်တော့ဘူး ငါကအဲ့လိုရဲရတဲ့အဆွဲကြီးဟာရှိတယ်အခုတော့အဲ့လိုကြီးကျင်းသွားတယ်အဲ့ဒါအမြတ်ကြီးထွက်လာတော့ပေါ့မှတ်လေလေးမရဲတာကြီးတိလေလေးမှတ်လေရဲတာကြီးတိဆိုတော့ငါကရဲရဆိုရတာဆွဲလန်းတဲ့တဲမှာမာနာလေးကပါနေတယ်ငါကပါခွာတယ်ပေါ့ငါအတက်ဘလို့ရှိကွာငါပါကုန်ကြီးကွာဆိုတာပေါ့လေဒီအဆူမာနာလည်းပဲကျင်းသွားတယ် သိတဲ့လက္ခဏာမြင်လိုက်တာနဲ့မြဲတယ်ဆိုတဲ့အစွဲရဲ့အစွဲကျင်းတဲ့နောက်ပိုင်းမှာပေါ့လေအဆုမှလာတဲ့ခါလေးကျင်းသွားတယ်ခုလိုနည်းနဲ့ယုံနာဖြစ်စေပါမရှိဘူးဆိုလို့ရှိရင်အကြောင်းနဲ့ကြိုးလည်းမသိတော့ သိပ်ပြီးတော့မရှိဘူးဆိုလို့ရှိရင်လည်းအဟောင်းကြီးကြောင်းလို့ပြီးတော့ဖြစ်နေပုံပေါ်လေဒါလည်းပဲမရှိဘူးအဲလိုဆိုလို့ရှိရင်မိစ္ဆာဆင်ညာဆိုတော့ရဲတယ်ဆိုတဲ့အစွဲနာနေတဲ့မှာရှိတဲ့ရုပ်ဟာရှိတဲ့ဘက်ရှိပါသွားတယ်လို့လို့ရှိတဲ့ဘက်ရှိတဲ့ရုပ်ပါလည်းပဲညနေပိုင်းရှိပါသွားတယ်လို့လို့ နန္ဒဝေယုဒ္ဓရညာပိုင်းထိပါသွားသလိုလိုဒီလိုဖြစ်တဲ့ယုဂါလည်းလောင်းနေပြီးပါသလိုလိုဒီရကဖြစ်တဲ့ယုံနာတရားတွေလည်းလောင်းလာဖြစ်ပြီးဖြစ်တယ်လို့လို့ဒီလောကဖြစ်တဲ့ယုံနာတရားတွေလောင်းလို့လောင်းလာပြီးပါသွားသလိုလိုဒီဒီလေးကဖြစ်တဲ့ယုံနာတရားတွေကလောင်းနေပြီးပါသွားသလိုပေါ့လေမသိဘူးချင်းဒီလေကယုံနာတရားတွေဟာဒီလိုပဲ ရဲနေတယ်ဆိုတာပေါ့လေရှင်းတလုံးရှိရတာပေါ့ဒီရငါပါပဲဆိုတာပေါ့ရှင်းတလုံးရှိရတော့အဆုမာနတယ်ခုတော့အဟောင်းအကြောင်းလည်းဆိုတော့ဖြစ်နေရတာပေါ့စိတ်ကလည်းဘလားရှင်းနေတော့ကြည့်ပြီးဆိုလို့ရှိရင်ဩမမြဲတာပါလားသူကတည်းကဖြစ်နေတာပါလားငါကထင်းနေတာတော့ရဲတယ်လို့ထင်နေတာငါကဘာပဲဆိုတာထင်နေတာ တာပေါ့လေငါကောပုဂ္ဂိုလ်တ attva ပေါ့လေအဲဒါဘာပဲဆိုတဲ့အနေနဲ့အသီမာနဟာပေါ့လေအဲဒီမှာဆက်ပြီးတော့မာနတွေကျင်းဆင်သွားတယ်အဲဒီမာနကလည်းသူကချဲ့တာပဲသူကလေကလေးဘုရားမာနကလည်းငါကလေးပဲဆိုလို့ထင်မှတ်တာအဲနဲ့အရွယ်လေးရှိလာလို့ရှိရင်ငါဘယ်ရွယ်ရောက်ပြီဆိုတော့ထင်မှတ်တာပါ ရွယ်လေးတစ်ကြီးကြီးလာတယ်နဲ့ညာငါဘယ်တော့အွယ်ရှိလာပြီဆိုတော့ပါလူလည်းဖြစ်လာပြီလူကြီးဖြစ်လာပြီဘာကုန်ကြီးဖြစ်လာပြီဆိုတော့ပါအဲဒီအစွဲရဖြစ်တတ်ပါတယ်သူကသူကအမှန်တန်ချဲ့တဲ့တရားတွေပဲပပိသလို့ခေါ်တယ်သူကချဲ့တဲ့တရားတွေအဲဒီပပိသမာနဟာသူသုဏတရားတို့မမြဲပုံကြည့်လို့ရှိရင်သူလည်းပဲတပါးလေးထင်သွားတယ် မြဲတဲ့ယုံနာကိုလည်းသိတယ်မမြဲမအောင်လည်းသိတယ်အဲ့ဒါမသိတော့မသိကြောက်တာပေါ့မမြဲတာသိတော့မြဲတယ်ဆိုအစွဲလည်းကြောက်တာပေါ့မြဲတယ်ဆိုတဲ့အစွဲရှိပါမှမာနကလည်းဒါတတ်တာမဟုတ်လို့မြဲတယ်ဆိုတဲ့အစွဲမရှိဘူးဆိုတဲ့ပြင်မာနကလည်းမဆက်နိုင်တော့အဲ့ဒါပဲသတိမာနတွေကြောက်ကြောက်တယ်အဲ့ဒီအကျိုးကြီးအလိုလိုရပါတယ်ဆိုတော့ နိစ္စရေဒုက္ခထင်ကြည့်ပြီးအမှန်ပါဆိုတော့လေစိတ်ကတရားကိုမြင်လို့ရှိရင်ဒုက္ခလည်းပဲမြင်ပြီးသားဖြစ်တော့ဒီတော့အဟောင်းတည်းတရားပြောင်းလဲပြီးတော့ဖြစ်နေတဲ့ဓာန်ပေါ့လေအဲ့ဒါဒီခံရပြီဆိုလို့ရှိရင်တော့အခုဝေးပြီးတော့အခုပြေတော့တယ်ဆိုတော့ဒီအတိတ်ကဘယ်လိုနဲ့ပါတော့ အဲ့ဒီမှာတာယာဝယ်မတွေ့တော့ဘူးဒုက္ခတွေကျင်းလာတယ်စိတ်ပညာကြီးရောက်တဲ့အခါမှာတရားရည်နဲ့ကုံဆုံးပြုတ်ပြုတ်တာတွေတွေ့နေတာသုဏတရားကြီးကကဏိကမရဏဆိုတဲ့အတိုင်းပါစိတ်ကနဲ့စိတ်ကနဲ့ပြေးနေတာပြက်နေတာဒီပြေးကြီးဘုရားသွားပြီးတော့တာယာမှာလည်းဘုရားမေမောမှာလည်းချိန်လန်းကြည့်တော့ဘူး ထင်ကြီးပါမှနောက်ဘက်ကတာယာမှုလေးလာရင်လာမှာပေါ့ဆိုတော့သူအထင်ကြီးတော့တာယာမှုလည်းမလာတော့တတ်မှတ်မှုလည်းမရှိတော့ဘူးတဏှာလေးလက်ခင်တော့တယ်တော့ဒုက္ခတွေမြင်လာရှုကအာယုံပေါ်မှာလာညီးဝင်ရမဟုတ်ဘူးရှုပြီးတဲ့စိတ်ကလေးပေါ်မှာညီးဝင်လာတယ်မှတ်နေရတာကိုမကောင်းဘူးပေါ်ရအောင်လည်းပေါ်လာတာကိုလည်းပဲဒါလည်းမကောင်းဘူးညီးဝင်ရတဲ့ပုံမှာလည်းမှတ်နေရတာလည်းမကောင်းဘူး ဒါကလည်းယောဂီမှာတော့အလိုလိုမှတ်ရတာမှတ်ရတာတော့ဖြစ်နေတာအဲ့ဒါတော့တူတယ်အမျိုးအဲ့ဒီပဲရောက်လာပြီဆိုလို့ရှိရင်နိစ္စနဲ့ဒုက္ခခြင်းဆိုတာပေါ့အကောင်းဆုံးတစ်ခြင်းလားဒါဒုက္ခကိုဒုက္ခတွေခြင်းလာတယ်ကောင်းတယ်ခြင်းမှဘာသာတတ်မှဖြစ်တာကိုမကောင်းဘူးလို့ညင်းလာတဲ့အခါကျတော့ဘာသာတတ်မှလည်းမရှိတော့ဘူးပေါ့ တမတဲ့တနာလည်းကျင်းသွားပြီပေါ့အဲ့ဒါလိုကြည့်လို့ရှိရင်ကောင်းတယ်ထင်တဲ့ထင်ပြီးတော့တတ်မဲ့တဲ့တခါလည်းပဲအဲ့ဒါလည်းပဲဆိုလို့မချက်နိုင်တော့ဘူးအဲ့ဒီနာမှာဆိုဆိုတော့ပဲဆိုလို့ကြီးတိတ်ချက်တာပဲနည်းနည်းလူကြီးကနေတော့အများကြီးလူကြီးလားအများကြီးလူကြီးကနေတိတ်အများကြီးလူကြီးလားဟမ်ရလေလူလေးဆိုတော့ရလေလူလေးဖြစ်တာ အခုတော့အရိယလေးလူရဟာမရှိတော့ဘူး။ကျင့်သွားပြီ။ဒီဝဒနာညာခိုက်တာပေါ့။အဲချေမှုတနာအတူတကောကလည်းဖြည့်ဖြည့်ကျင့်သွားတာ။ဟမ်။လည်းလည်းရှိအနိစ္စပြီးတော့ဒုက္ခတွေမြင်လာပြီဆိုလို့ရှိရင်အဲ့ဒါအမှန်တမ်းမြင်လာတာ။ဒုက္ခမြင်တော့ဒုက္ခလုံးထင်မှတ်တော့။လက်ထင်ရှားတယ်။ချမ်းသာလို့ထင်ပါမှ တဏှာလည်းလာတာဟုတ်လို့ခုနချမ်းသာလို့ဖြစ်နေဟုတ်တော့တဏှာလည်းမရှိတော့ဘူးတဏှာပါတခါရဲ့တဏှာလည်းမဖြစ်နိုင်တော့ဘူးတဏှာပါပြင်းပြင်းသွားတာတဲ့သိရှင်းလာတယ်ပြောတာအဲဒါဒုက္ခလက္ခဏာမြင်ဒုက္ခဥပဒနာညာရတဲ့ပုဂ္ဂိုလ်ဖြစ်ပြတဲ့ယုံနာခန္ဓာအရှင်ရတရားရဲ့ဖြစ်ပြတဲ့နှိမ့်ဆက်တဲ့အချင်းရာကဒုက္ခလက္ခဏာလေး ရှိမှဆဲမှာအကောင်းတဲ့တရားတွေပဲလို့သိမြင်တဲ့ဉာဏ်ကဒုက္ခသစ္စာဉာဏ်နဲ့အဲ့ဒါတွေပေါ်ရင်ပေါ်ရင်ဒီကသစ္စာကာဟပေါ့သစ္စာဆွဲပေါ့အဲ့ဒါတွေသင်သွားတာအဲဒီလိုဆက်ပြီးတော့ရှုရလို့ရှိရင် အနိစ္စဆင်ញောအနတ္တဆင်ညာသင်္ခါတိဆိုတဲ့အတိုင်းပါရှုတိုင်းရှုတိုင်းမှာတိရိနဲ့အဖြစ်ကြီးတွေ့ရတော့ခုနဒီထဲမှာရင်းနေတဲ့အကောင်လေးကိုဖြင်မှတ်တဲ့ဟာတိတ်ရှိလို့ရှိတယ်လို့စီးရဲကြီးပဲတွေ့တယ်ဆိုတော့အကောင်လုံးစီးရဲကြီးပဲလို့ကြည့်နေကြတော့ ခွန်စားချမ်းသာတယ်ဆိုသိဝေးတဲ့အကောင်လေးအတ္တကြီးရှိတော်ကိုသာပေါ်တယ်ရှိတယ်ကပါလဲဆိုတော့သဘာဝတရေရေနဲ့အကုန်ဆုံးပြည့်ပြည့်နေတာဒီမညာပဲရောက်တာမှာကိုပဲဥပဒနာညာကတော်တော်လေးချက်တာအားကောင်းလာတော့သူ့အလိုလိုပဲဘောလို့အမှတ်တရသွားတာ လမ်းကောင်းကောင်းကိုစိတ်ကောင်းကောင်းမဝင်တော့တိတ်ဆရာတိတ်ဆရာလည်းကြည့်တော့ကာမောင်းသူစိတ်တာကိုမျိုးလိုပါလေတခါကကားကိုဖြီးပါလေပြိတ်ပြီးတော့သူ့အချိန်နဲ့သူသွားနေတယ်ပေါ့လေအဲဒီအရှင်းကလည်းသူ့အချိန်နဲ့သူသွားနေတယ်ပေါ့လေအမှတ်တရသူ့အချိန်နဲ့သူသွားနေတာအတိအချိန်နဲ့သူသွားနေပြီဆိုလို့ရှိရင်ရှုခွဲအာယုံရဲ့ စပိုင်းလည်းမထင်တော့ဘူးဆက်ဆက်ပြီးတော့ပေါ်လာတာလေးစပိုင်းအလေပိုင်းလည်းမထင်တော့ဘူးရဲတဲ့အနေနဲ့တီးနေတဲ့ဒီလိုဆက်ပြီးလည်းမသာလည်းရှိတော့ဥပ္ပါဒခိဥပ္ပါဒဟွန်းခိတိပဝတ္တဝါဆိုတော့ရည်စည်းကြောင်းကြီးကိုသွားနေတယ်အဲ့ဒါမျိုးလည်းမရှိတော့ဘူး တရေရေနဲ့တကူကြီးတကူပြက်ပြက်ပြက်ပြက်နေတာပြက်တာမှဒီဘက်ရောက်လာပြီဆိုလို့ရှိရင်ရှုစရာအာယုံရောရှုကြည့်တဲ့စိတ်ကလေးပါတွဲတွဲပြီးတော့ပြက်သွားတာဆိုကြပါစို့ပူရာလေးပေါ်လာလို့ရှိရင်ပူရာလေးလည်းပြက်တယ်လို့ပူရာလေးကိုရှုကြည့်တဲ့စိတ်ပါဥပဒနာစိတ်ပါလည်းပြက်သွားတာ နောက်ထပ်ထက်ရှိပြီးတော့ပฏิဝတ်စနာဆိုတာပြနေတယ်ကွာဆိုလိုတာကတော့ရှုစီရအာယုနဲ့ပြည့်ရှုစီတဲ့ဝေဒနာစိတ်နဲ့ဖြစ်ကြပါရကြမရှိအောင်ပြတ်သွားတာအဲဒီခါမှာဘဝတ္တဆိုတာဘောဒီကြီးကောင်းကြီးတွေစီးဖြစ်နေတာမရှိတော့တတိယကြီးတတိယတတိယကြီးရထိရှားနေတာမလားထိရှားတဲ့ဒီကကြတော့ဒါ ဘာတွေဖြစ်နေလဲဆိုတော့ခဏပြစ်သွားတာလေးကျောက်သွားတာပဲဆုံးတက်သွားတာလေးတွေပေါ့အဲ့ဒါလေးပဲဖြစ်နေတော့တာသူကြောင်ရှိတဲ့စိတ်ပေါ့အဲ့ဒါမှာနိစ္စလက္ခဏာသိခာပတ္တဂုံတိရောက်သွားပြီဂုံတိရောက်သွားပြီဆိုတော့ပထမဥပဒနာဉာဏ်ကြီးက ရှုခံအာယုံရဲ့သုတ်ပြက်ကိုပုံလာကြည့်တာခုဒီပဲရောက်တဲ့ခါကျတော့အာယုံရောရှုကြည့်တဲ့ဒီအစစ်ကလေးရောမရှိဘူးတော့အင်းတိတိတိတိသွားတာကိုကြည့်သွားတာတော့အဲ့ဒါဝိသစ္စာနိစ္စဝိပဿနာကောင်းတဲ့ရောက်တယ်လို့ဆိုပါတယ်ကွာအဲ့ဒါသူကသူသွားနေတော့တာအချိန်နဲ့ စိတ်ပြန်ရောက်လာပြီဆိုလို့ရှိရင်အဲဘာဖြစ်လဲဆိုတော့သိဝိတဲ့အတ္တလေးပေါ့မရှိမရှိရှိအတ္တလေးပေါ့အမှန်သိဝိတဲ့အတ္တလေးမြဲတယ်ဆိုရင်အမှန်သိဝိတဲ့လိစ္ဆဆွဲပေါ့လေမြဲတယ်ဆိုတဲ့ဒုက္ခဆွဲပေါ့လေ သိဝိတဲ့နိစ္စသုခအစောလေးရှိတယ်လို့သိဝိတဲ့အတ္တလေးလည်းရှိနေသေးတယ်ဆိုတာပေါ့လေဒီလိုလည်းချက်မှတ်တယ်ခုဒီဘက်ရောက်တဲ့အခါကျတော့အရင်ဒီတိမ်နေဝိလေးပေါ်လို့မြဲတာလေးကြီးဆင်းရဲတာလေးကြီးစိတိဆိုတော့သိပွေးတယ်ကုလားမြဲတယ်ကောင်းစားဆန်းတယ်ဆိုအနတ္တအတ္တလည်းမရှိတော့အနတ္တစိတ်ထဲမှာသိရှင်းတယ် ရှုကြည့်အောင်မှလည်းအတ္တမပါရှုကြည့်တဲ့စိတ်မှလည်းအတ္တမပါသဘောသက်သက်ပဲဆိုတော့သိချင်စားတာဟွန်းအဲလိုပဲရောက်သွားပြီဆိုလို့ရှိရင်ခုနရင်းနေတဲ့အတ္တကောင်းစားချတဲ့အတ္တရှင်းရှင်းလေးတွေ့ရပြီဆိုလို့ရှိရင်ခလာသိမ့်မွေးတဲ့ဒိဋ္ဌိဆိုတာလည်းပဲမလာတော့ဘူးအဲတော့အလိုလိုပြတ်တော်တဲ့သမား ဒိဋ္ဌိကာဟရောဒိဋ္ဌိပပိသဒီလည်းမဖြစ်နိုင်တော့ဘူးကွာအဲဒါအကျိုးရသွားပါတယ်ကွာအဲဒီလိုရရှိတဲ့အဲလိုနည်းနဲ့ရရှိတဲ့အဋ္ဌဉာဏ်မျိုးတာကိုယ်ပဲအဋ္ဌဉာဏ်ခေါ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒိဋ္ဌိစိတ်ဒုက္ခစိတ်အနတ္တစိတ်ယုံနာသဘောဝါတွေကိုလည်းပဲသိတယ်။ သူတို့ရဲ့မမျက်စိရဲ့သဘောပဲခေါ်တဲ့ချီးရဆောင်လေးရုံလည်းပဲသိနေဝင်ကြည့်တယ်အဲဒါအတုကြီးကြည့်တာမဟုတ်ဘူးအစ်စ်တွေကိုကြည့်တာစိတ်ကူးကြည့်တာမဟုတ်ဘူးချီးရချီးရင်းကချီးချင်းနဲ့ခါကြည့်သွားတာအဲဒီလိုကြည့်ရုပ်ရမှာစိတ်ကူးကြည့်တာမျိုးကညာမဟုတ်ဘူးထင်ဟယူတာတင်ညာပဲဟွန်းစာရည်ရုပ်ခါပြီးတော့ကြည့်တာလည်းဒါလည်းပဲကြည့်ရဖြစ်မဟုတ်ဘူး ကုသမအတိယဖြစ်တာမိစ္ဆာဒုက္ခအနတ္တကြီးရဲ့ယုံနာတရားတွေအစစ်တိပရမတ္ထတရားတွေသဘောလက္ခဏာတွေသူတို့မှာရှိတဲ့အရှင်းရတာလည်းပဲရှင်းရဆိုတာလည်းအစစ်တိတကယ်အစစ်တိကိုတွေ့တာတကယ်အစစ်ကိုတွေ့တယ်ဆိုတော့သိရှင်းသွားပြီဒီကရကမှာအနိစ္စလက္ခဏာအစစ်တွေ့တယ် ခါတခါမှာဒုက္ခလက္ခဏာအဖြစ်တွေးတယ်တခါတခါအနတ္တလက္ခဏာအဖြစ်ကိုတွေးတယ်။ဉာဏ်အချင်းတော့ခုခေတ်ရောက်နေပြီဆိုရင်လိစ္ဆာကျုံနာတရားနဲ့လိစ္ဆာလက္ခဏာဟောဒီအဲဒီအဲလက္ခဏာအဖြစ်ပေါ်တယ်လက္ခဏာအဖြစ်ကိုတွေ့တော့များပါတယ်ဘောတော့အဲတော့တမျိုးတွေ့လိုက်လို့ရှိရင် နောက်နှမျိုးလည်းပဲအလိုလိုတွေ့ပြီးတော့ဖြစ်သွားတယ်။နောက်ကြည်စုလက္ခဏာစုဧကသမေဒိဋ္ဌိဣတရတော်ယံဒိဋ္ဌမိဝဟောတိ။မရဲဘုံရှေးဘုံသူတော်တဲ့သူဖြစ်ပုံခေါ်တဲ့လက္ခဏာ၃ချက်တည်းကတစ်ချက်ချက်ကိုမြင်လိုက်လို့ရှိရင်ဆိုရပါစို့အနိစ္စလက္ခဏာမြင်လိုက်လို့ရှိရင် ဣဒရာတော်ယံဒိဋ္ဌမေဟောတိကြံဒုက္ခလက္ခဏာနဲ့အနတ္တလက္ခဏာမြင်ပြီးသားဖြစ်ပါတယ်။ဒီမှုကိစ္စကိုလိုပြီးပြီးပါတယ်။တခါတခါမှာဒုက္ခလက္ခဏာတည်းရတွေ့ရလို့ရှိရင်မြင်ရလို့ရှိရင်ကျန်တဲ့အနိစ္စလက္ခဏာနဲ့အနတ္တလက္ခဏာလိုလိုမြင်ပြီးသားဖြစ်ပါတယ်။တခါတခါမှာသဘာဝတရားတွေရှိတာသဘာဝတရားကြီးကိုမှတ်ရတာတော့နောက်ပိုင်းဖြစ်ပန်းဉာဏ်ကြီးရောက်တဲ့အခါကျမှပါတယ်။အဲဒါကိုသင်စားပါတယ်ကွာ။ နတ္တလက္ခဏာတွေထင်းနေတာပါသက္ကာရကဝနတ္တလက္ခဏာထင်းနေလို့ရှိရင်တည့်ရရှင်လို့ရှိရင်ကြာလဲနိစ္စလက္ခဏာဒုက္ခလက္ခဏာလည်းအလိုလိုမြည်ပြီးသားဖြစ်သွားတယ်တော့အဲလက္ခဏာ၈တင်တစ်ခုမြင်အကုန်မြည်ပြီးတော့ဒီလို့ဆိုရိုးဖြစ်လာပါတယ်တော့အဲ့ဒီဆိုရိုးကဒီသူ့လက္ခဏာစု ဧကဝတ္တမိဒိဋ္ဌိဣကရသဝယဒိဋ္ဌမိဝဟောတိဆိုတဲ့ဟာကိုအဲဒါကိုပြောတာပါဒုညညာခွဲထားတယ်ဆိုတာကတော့ယုတ်ကမတိကျလို့ရူပအပွေးစားရှိတဲ့အကြောင်းတွေတော့သုံးလို့တက်လို့သူကရူပလို့ဆိုထားတာယုတ်လို့ဆိုတာစိတ်ကတော့တိကျလို့သူကစိတ် စိတ်ဓာတ်နာမလို့ဆိုထားတာပဋိသတ္တနဲ့ပိဋကတနဲ့အဲ့ဒါတွေဆွဲပြီးတော့ပေါ့လေရုပ်ရည်နာရည်လို့နှမျိုးခွဲနေတာပါအမှန်ကတော့သဘာဝတွေပါပဲသဘာဝဆိုတဲ့ဒီကနေ့သုံးလိုက်လို့ရှိတခုတည်းပဲရှိတော့တာပါအဲ့ဒီသဘာဝတွေကကိုယ်စီကိုယ်စီရှိကြပါတယ်သဘာဝတွေရုပ် ရုပ်မှလည်းကိုယ်စီနာမ်မှလည်းကိုယ်စီဟွန်းသဘာဝဆိုတာလည်းရှိပါလားရုပ်တစ်ခုမှာကိုပဲလိစ္ဆာဆိုတာလည်းဒီရုပ်ပဲဒုက္ခဆိုတာလည်းဒီရုပ်ပဲအနတ္တဆိုတာလည်းဒီရုပ်ပဲနာမ်တစ်ခုမှာမှာပဲလိစ္ဆာဆိုတာလည်းဒီနာမ်ပဲဒုက္ခဆိုတာလည်းဒီနာမ်တရားပဲ အတ္တမကသူ့ဘာသူဘာသာဖြစ်နေဆိုတာဒီနာတရားဒါရီကအကုန်လုံးတူးနေတယ်ဟွန်းတခုတည်းဒီမျိုးလည်းဖြစ်ပြီမယ်လို့အမိသုံးမျိုးရထားတယ်သူတို့ကတော့လူတယောက်အမိသုံးမျိုးမှဲ့ထားတယ်လို့ပြောတယ်အဲ့ဒီအမိသုံးမျိုးရတဲ့ယုံနာလေးတစ်မျိုးမျိုးနဲ့ကြည့်လိုက်လို့ရှိရင် ကျန်တဲ့မျိုးနဲ့ရနေတဲ့ယုံနာကိုလည်းပဲသိကြတာဖြစ်ပေါ်ပါတယ်။သုံးကြီးရလူတယောက်ကိုတဏှာမှာအမိတမျိုးနဲ့မြင်လိုက်လို့ရှိရင်အခြားတဏှာမှာအမိတမျိုးပြုံးပြီးတော့တွင်ကျဲနေတဲ့လူကိုလည်းပဲအလိုလိုသိကြတာဖြစ်ပေါ်ပါတယ်။လူတယောက်မှာအမိသုံးမျိုးကိုဒါပဲအဲ့ဒီသဘောနဲ့တွေ့ပါတယ်လို့ တတလုံးတစ်ဘဝလုံးကအခုလိုပြိပဌာန်ကြည်ပြီးမှကိုမတိကြလို့ဤကံလမ်းကြောင်းမလျှောက်ဘူးတဲ့ပုဂ္ဂိုလ်ရတော့အမြဲတည်းယုံနာတရားတွေပေါ်မှာရဲတယ်ဆိုတဲ့အစွဲကရှင်မဘုရားရှိနေတော့မာနကထိတ်ဆက်တာဆရာကြီးမဆုံးနိုင်တော့ ဒီယုံနာတွေကိုမှအကောင်းထင်လို့ရှိရင်ဒီရတာကောင်းချရတာကောင်းနာရတာကောင်းစားရတာကောင်းထိရတိရတာကောင်းစိတ်ကူးရတာကောင်းဆိုတာပါဒီဒီပေါ်မှာအကောင်းထင်လို့ရှိရင်ကာယတမမှုကတော့လာတော့တာပဲဟွန်းကျော်ရှုလို့အကောင်းမထင်တော့ဘူးဆိုလို့ရှိရင်ဘုရားတာယာတမမှု တဏှာကလည်းပဲလူကိုခင်းသွားတာပဲအဲဒီလိုမမြဲဘူးရှိရဖို့မတည်ဘူးဆိုလို့ရှိရင်တော့ဘုဒ္ဓအကျဉ်းကြီးကပွားပြီးတော့အလွဲအယူဆတွေရှိတတ်တယ်ဆရာကြီးတိတ်ချဲ့တယ်သူကတော့ဟွန်းတိတ်ချဲ့တိတ်ချဲ့တာအတ္တရှိတယ်ဆိုတော့အစွဲ ကျင်ရတဲ့အတ္တမရှိဘူးလေသိဝဲရှိသိဝဲအတ္တရှိတယ်အဆွဲအဲဒီအတ္တလေးကိုခုနဌာနချုပ်ကအတ္တကြီးကထိချုပ်ထားတယ်လို့အဆွဲအစပြီးပေါ်လို့ဆောင်ရတယ်သဘောတက်တက်မတည်ဘူးဆိုလို့ရှိရင်မဟုတ်တဲ့အကြံလေးဝိသဝုတ္တတိပွားပြီးတော့အယူဆတယ်လွဲတာပဲဒီနည်းနဲ့ပဲ ချက်နာမာနရဲ့အချက်ထွင်ခံရတာတဏှာရဲ့အချက်ထွင်ခံရတာဒိဋ္ဌိရဲ့အချက်ထွင်ခံရတာသူကကျေပြန့်တော့လည်းကကျေတော့တော်တော်လေးကိုအဒီပုဂ္ဂိုလ်ဟာဖြစ်တတ်တဲ့တရားကိုအနိုင်တော့ဖြစ်သွားတာပဲ။ဟောတတိကံတရားအထုပ်လို့ရှိရင်ဘယ်လောက်ပဲတဏှာမနတိတိတွေကဖြစ်ဖြစ်တတိတိကျုပ်ပြီးတော့ပေါ့လေ။ နောက်ဆုံးသူတို့အသာကြီးရပြီးတော့ပုံမွေးခံရတဲ့အပိုင်းရှိရောက်သွားမှာပါပဲအဲဥပြောခဲ့တဲ့အစီအတိုင်းတကယ်လေးကြည့်ကြည့်ကြည့်ရလို့ရှိရင်တော့တော့အပြုကြီးခြံလာတယ်ခြံတဲ့ချိန်မှာဒီလိုက်ကြတဲ့စသည်ပေါ့လေဒီလိုလေအခန္ဓာတိုက်တာဖွင့်တာယုံနာတရားတွေကိုသူတို့ဖြစ်တုံးဖြစ်ဆဲလေးမှာဆရာစိတ်ထင်သွားကြပြီးတော့စိုးစိုးရရှိမှပြီးတော့ ကိုယ်ပိုင်အတိအကျအောင်ကျိုးစားကြဖို့ပါပဲ။ကျန်တဲ့ရပိုင်းလေးမှာကျိုးစားနိုင်ကြပါစေလို့ဒီလေးလေးနဲ့တိုက်တွန်းလိုက်ဒီလေးဆရာအဆုံးသတ်လိုက်ပါလေ။ That's all for tonight.